သတ္တတိပေါ့။ဆောင်းကြီးဆက်မြစ်တဲ့ဟောဇတ္တတိ။ဘာသာဆုံးဆိုလို့ရှိရင်တော့ပိတာစုလို့ပေါ့။ပိတာပဲခြေတို့ခြေတို့စသည်ကိုပြောရပေါ့။ခန္ဓာကိုယ်ကလိုအပ်တဲ့ဓာတ်တွေပေါ့။လိုအပ်တဲ့ဓာတ်တွေလိုသလိုဖြည့်ပေးလို့ရှိရင် စိတ္တတရားကိုယ်ထဲမှာအကျိုးပြုတော့ရုပ်ကောင်းဒီရုပ်လာရဲ့ရှိနေတဲ့ရုပ်ဝါဆိုးတဲ့ရုပ်သမာတဲ့ရုပ်ချမ်းသာတဲ့ရုပ်သတိသတိဓာတ်ရင်းဖြစ်တော့ဒါလိုပဲစိတ်ပိုင်းဆိုင်ရာမှာလည်းဓမ္မောစခေါ်တဲ့တရားဟောစာတွေပေါ့ ဓမ္မဆိုတာဒီကံကြဖြစ်သုံးတဲ့ပုဂ္ဂိုလ်ကိုဟုတ်တန်းတော့တာမကြရအောင်လို့ဒီကတဲ့စီပို့ဆောင်ပေးတဲ့သဘောဒီကံကြဖြစ်သုံးတဲ့ပုဂ္ဂိုလ်ပဲပို့ဆောင်ပေးတာပို့ဆောင်ပေးတယ်ဆိုတာကဆောက်ရှောက်တယ်ကာကွယ်တယ်ပြည့်တင်ပေးတယ်ဆိုတဲ့အဓိပ္ပာယ်ရပါတယ် အဲဒီတရားတွေအတိတရားလည်းရှိတယ်အချင်းတရားလည်းရှိတယ်အတိတရားကလည်းအတိတရားအလိုက်အတိတရားရှိတော့တတိရှင်းသုံးလို့ရှိရင်ရှင်းသုံးရတဲ့တရားတွေမှာလည်းပဲကနာဟောစာတတိအပြည့်ပါလာပါတယ်အဲဒါကိုဓမ္မောစာခေါ်ပါတယ်စိတ်ပိုင်းဆံမှာအဲဒီဓမ္မောစာတွေထည့်ပြီးလို့ရှိရင်ကိုယ်ထဲမှာ ဝိဇ္ဇတတိရောက်သွားတဲ့အခါမှာကိုယ်အဆိုးပြုတယ်လို့စိတ်ပိုင်းဆရာမလည်းပဲစိတ်ကိုအဆိုးပြုပြီးတော့သူချာချာစိတ်ကတောင်းတမှုကြီးဖြစ်ပြီးတော့ဘောအစဉ်တန်းကြီးညီမညီမလာပါတယ်ဆိုတာပါလို့ဖွင့်မိကောမှာဆရာကြီးပြောတော့ပါတယ်ဒါဘုရားအလိုလိုကြပါအဲ့ဒီတရားကြီးဆက်ပြီးတော့ဟောတော်ဘူးပါပဲ။ ဆောင်ပါလို့ဘဝစင်တန်ကြီးရဲ့အတွက်တရားအထုတ်ဆိုတဲ့ပုဂ္ဂိုလ်တွေဟာရှင်ရုပ်အရှင်သာလည်းမတွေ့ရအောင်သုဒ္ဓဘေကဘာဝနာဖွာရမယ်လို့ဆိုရှိပါတယ်ကိုယ်ဆုံးတရား၄ပါးတရားစင်လည်းပဲတရားထုတ်စဉ်ကာလမှာအနောက်ရှက်မဖြစ်အောင်လို့ လုံခြုံရေး၄ပါးပေါ်တယ်။အဲဒါဒီနေ့ပြောပြဖို့အစီအစဉ်ရှိပါတယ်။သတုဝါဒုက္ခဆိုတဲ့ဆိုတဲ့သူမှာသတုဝါတစ်ခုအဒုက္ခကတစ်ခုပေါ်တယ်။ဒီကျိုးသောသာဝေပုဆိုရေးတရားလို့ အနောက်ချက်တွေကိုသူရှိပါသူရှိလို့ရှိရင်အနောက်ချက်တွေဝင်တတ်တယ်သူရှိလို့ရှိရင်အနောက်ချက်တွေခင်းနေတော့ကာကွယ်ကြောင့်တရားသိဆိုကြောင့်တရားကာကွယ်သိဆိုမှုတွေရှိနေတော့လုံးလုံးဆုံးဆုံးဖြစ်စေတဲ့တရားလုံးဆုံးပြီးလို့ရှိရင်အနောက်ချက်တွေကတွန်းလာနေတော့ ရှင်းလက်တဲ့အလိုက်ပေါ်ပြီးဒီလိုလုပ်တဲ့ပုဂ္ဂိုလ်မှာဆန္ဒပူရရတော့ရတာပါပဲဒီလိုလိုလေးအမှန်ကိုစပါတဲ့စကားလုံးလေးပါပဲဆရာကတော့လေးမျိုးရှိပါတယ်ချက်တူလေးခုအရိခဆိုတာကအကာအကွယ်အဆောက်ရှောက်ရှောက်ရှောက်ရှောက်လူစုံရေးတရားကိုပြောမှာပါ လေးမျိုးဆိုတာကတိဗုဒ္ဓနုစတိဘုရားရဲ့ဂုဏ်တော်တစ်ခုကိုဘာမထက်တာသတိရခြင်းပေါ့ဒီဘုရားတတ္တဝါတွေဟောမှာမေတ္တာသာခြင်းမေတ္တာခေါ်ခြင်းသုံးအတုပဘာဝနာခန္ဓာကိုယ်ရဲ့မှာမတိကျရရှိအောင် ပေါ်လာခြင်းနဲ့လေးမရဏစတိတရားကြီးအရေးကိုယောတိရှင်ရင်တရိယာခြင်းလို့ဒီအဲ့ဒီလေးမျိုးအစတိုင်းအတူချုပ်ပြီးတော့ပွားပုံလေးလည်းပြောပြပါမယ်သို့တော့အသေးစိတ်တော့ပွားဖို့တော့မဟုတ်ပါဘူးဒီရအန္တရာယ်အနောက်ဆက်ကြီးုံမြတ် အတားရှိသဘောမျိုးပါပဲအထူးသဖြင့်ဘုရားရဲ့ဂုဏ်တော်ကြီးကြည့်ပြီးတော့ယုံယုံကြည်ကြည်တဲ့အကျိုးတိကဘာဝနာတရားကိုကျူးကျူးဆာဆာအထုနေရေးဆက်အားပေးတဲ့သဘောပါဒီရှင်မျိုးတွေကဘုရားရဲ့စတိသုဒ္ဓဒိဋ္ဌဘာဝကိုပြောပါမယ်ဘုရားမှာ ခုံတော်ဒီအနန္တအကန့်အသတ်မရှိပါဘူး။ဆရာတို့ကလည်းရှောက်ကြရမယ်ဆိုရင်ပဋိပဌာန်ဘုံကြီးကျောတော်မှာအချိန်ရပါဘူး။ပြီးတော့လည်းပဲတချို့နိုင်ငံသားတွေဆိုလို့ရှိရင်ပုဂ္ဂိုလ်ကြီးရကိုယ်ဝယ်ကူကအားလုံးကြတော့ပုဂ္ဂိုလ်ကြီးရခုံကြီးကိုရှောက်ကြလို့ရှိရင်သူတို့ကသိစိတ်ဝင်ကြဘူး။ ဆိုသူ့သာဓမ္မခုံကြီးကိုပြောပြလို့ရှိရင်တော့အဲဒါလက်ခံကြပါလားဒါပေမဲ့လို့ရှိရှိကတရားထုတ်တဲ့ပုဂ္ဂိုလ်များအခုလိုပဲအစဉ်ကကောင်းတရားကိုဟောလေဒီဆောက်ဆောက်နဲ့လွတ်ကြတာဖြစ်တော့အဲဒီအစဉ်ကောင်းတရားကိုလည်းထိသိရရောက်ပြီးတော့ဘုရားရဲ့ပုံစံရုပ်ထက်တယ်လို့သိရပြီဆိုလို့ရှိရင် ယုံယုံကြည်ကြည်တဲ့ဒီတရားကိုဆန္ဒပြည့်ရတော့ထားပြီးတော့ရေရေနဲ့ကျူးစားနိုင်ဖို့ရာအတွက်ပေါ်ပြီးနည်းနည်းပါပါတော့ဆွဆက်ရမှာပါပဲဒီလိုလက်သက်တော်ကာလကအစာအစာယူဝါဒရှိကြတဲ့ပုဂ္ဂိုလ်များ ုရားကိုစုံစမ်းရရင်လာရောက်ပြီးတော့လေ့လာပြီးဆိုလို့ရှိရင်ဘုရားကိုကိုလို့ဆိုတာအပြုတ်ကိုလည်းကျေးချက်တွေကိုနည်းနည်းဖြစ်ဖြစ်တော်များများဖြစ်ဖြစ်ကြားရပြီဆိုလို့ရှိရင်ယုံကြည်ပြီးတော့အဲ့ဒီဘုရားမြတ်မောက်ပါပဲတရားတွေနှလုံးသွင်းလို့တချို့လည်းပဲ ကျင်းနေငယ်လာနေငယ်မျိုးကတရားတွေစလုံးပြလို့ရှိရှိတိုင်ရှင်းတဲ့အနေအထားရောက်သွားပြီဆိုရင်ဘုရားကိုသူဖြီးကျူးကြတဲ့စေလုံးတွေရှိပါတယ်။ဒီဖြီးကျူးတဲ့စေလုံးတွေကတန်တော့သောဘဂဝါဓမ္မထာယဓမ္မတိစေတိ နာတော်များကြီးအာထကိုရဖြစ်တော်မူတဲ့မြတ်စွာဘုရားဟာဒီကျိုးတော်မူပြီးမှငါတို့တို့အားဒီကျိုးရာအတွက်ဒီကျိုးစီရောဒီကျိုးစီရောတရားတွေဖော်ပြရဲ့ဒီလိုပဲဒီလိုရှိရှိကြပါလေအဲဒီလိုမျိုးဖော်ပြဥဋ္ဌိတ်ပါတယ်ဆိုတာပေါ့လေ ရှိရှိကဘုရားကိုဥဒိတ်ပုံခွဲပုံလေးကိုအဲ့ဒါလေးစစ်စစ်ပြီးတော့ပြောပြပါမယ်သူတစ်ပါးကိုယူကြည့်စေလိုသူဟာကိုယ်ကိုယ်ကအများကြီးပါရတော့အောင်ယူကြည့်မှုရှိဘူးဆိုရင်သူကယူကြည့်အောင်ပြုလုပ်ပေးရဆိုတာယုတ်ကြည့်မရှိပါဘူး ဒီလိုရုပ်ရှင်ရှိအလုံးရောကုလမြတ်စွာဟာဘယ်တော့မှလည်းမချမ်းသာဘူးဘယ်တော့မှလည်းမပြောဘူးဘယ်တော့မှလည်းမလုပ်ဘူးဒါသိသဘောဝချပါလေကိုယ်ကိုယ်ကရည်ကြည်ပြီးမှသူဘာကိုရည်ကြည်အောင်ဤလမ်းကိုပြေးတာရည်ကြည်တယ်ဆိုလို့ရှိရင်ရုပ်ရှင်ရဲ့သဘောကတော့ရှိရတော့ပါပဲ ဒီရိုင်းဆုံးတဲ့သဘောကိုနားလည်ပြီးမှအင်းကြီးစွာလည်းပဲရိုင်းဆုံးမှုနဲ့ရှိပြီးတော့သိနိုင်ပါလားရိုင်းတိုင်းဆိုတာကပြောပြဖြစ်ရရင်မကင်းတာဒီဉာဏ်ကကိုယ်ရဲ့သူကိုစိတ်နဲ့သိထားရဉာဏ်နဲ့ရပတ္တာစိတ်တကူကြအဖြစ်မကင်းဒီဉာဏ်ကိုဆိုလို့ရှိရင် ခဏရိုင်းဆိုင်တာပဲရှင်းတယ်တာပဲပူလောင်ဆင်းရဲပြီးတော့ဆွတ်ဆွတ်ခွေရဖြစ်တာပဲရည်ကြီးဆိုတာတော့အဲ့ဒီလိုမဟုတ်ကျေစွာကျေစွာအဖြစ်နဲ့စာရီခင်းပြီးတော့ကိုယ်လုံးစိတ်သုံးမျိုးလုံးသက်ရှင်တော့ဒီကြည်နူးမြတ်ပြီးတော့ကြည်ချမ်းပြီးတော့ဖြစ်ဖြစ်ဖြစ်တာ အရှုပ်ကတော့ဒီမှာလောကဘဝဆက်ရှိတဲ့စိတ်ရည်ကြီးအရင်ကြီးဒီနာကိုပဲအဲ့ဒါကိုပဲရည်ကြီးတယ်လို့ခေါ်တာရုပ်တိုင်းဝင်ဆိုတာကတော့လောဘဒုက္ခမောဟလူကျင်မှုရိုးရိုးလူကျင်မှုရိုးတဲ့ကောင်ကဲပြီးတော့တစ်ခုကောင်းစာလူကျင်မှုစိတ်ချိုးစိတ်ဆိုးမှု အဲ့ဒီလိုလွန်ခဲ့ပြီးတော့ငုံတီးခုသူ့ခန္ဓာကိုဒီတော့ဘုရားနာမခန္ဓာကိုဒီတော့ခုလို့နိုင်လို့တကူကောင်းဆံဖို့ပါလေဒါမျိုးရောရက်ဆက်မှုဟဲ့ပါဘုရားတော့မောင်းတိမှုနဲ့ရက်ဆက်မှုပါလေဒါမျိုး မတိကျဘူးပေါ့ဒီကောင်းလာကြည့်တယ်ကောင်းရုံရဆိုးလာကြည့်တယ်ဆိုးရုံရမတိကျဘူးမှန်တယ်ဟုတ်ပါဘူးဒါကြီးဟာဗုဒ္ဓအယူဝါဒမှာတော့ကိုယ်နှုတ်စိတ်ကောင်းရုံလို့ဒီဉာဏ်တော်ဝိပဿနာကိုယ်လုံးရှင်းရောအဲ့ဒါလို့ဆိုထားပါတယ်ဘောအစဉ်တန်လက်ကြစီကြောင်းဆိုတော့အဲ့ဒါကြီးဟာ ရောက်တဲ့နေရာမှာသမဏကိုသူကဒုက္ခအဲပေါ်လွန်ပြုလုပ်တတ်တဲ့တရားတွေပါပဲ။ဒီရောက်တဲ့နေရာဆိုတာကိလေသာအကြီးကြီးမကင်းတာကိုပြောပါတာ။ရည်ကြီးတယ်ဆိုတာကတော့ကိလေသာရည်ကြီးတယ်၊ကျေဝိစီကြတာကိုရည်ကြီးတယ်လို့ခေါ်ပါတယ်။ဘုရားမြတ်စွာဘုရားဒီလောကဒေါသဘောအဆရှိတဲ့ စိတ်ကြီးကြီးခင်းဝေးစေတယ်ပြီးတော့ကိုယ်ဝူရကလည်းပဲအမှန်သက်ရှင်းတယ်နှုတ်ဝူရလည်းအမှန်သက်ရှင်းတယ်စိတ်ကြီးစိတ်စားဆိုတော့လည်းအမှန်ကိုသက်ရှင်းဆုံးပါတယ်ဒါမှလို့အထုထိတ်ရောက်သွားမြတ်စွာဘုရားအမှန်ကြီးကြီးပါတယ်ဒါကြောင့်လို့ဇန်တကုံနဲ့ဖြည့်ကြည့်ရတော့ပါလေရှိခိကပညာရှိတွေတရားအထုတ်လို့တရားတော် ပေါက်ပါပြီဆိုလို့ရှိရင်ခုံတော်ကြီးများတော့အဲ့ဒီသန္တာခုံနဲ့ရှိကြပြီးတော့ရသော်ရောအလေးကျကြပါတော့ဒီလောကလောကမောဟစိတ်ကြီးကျိုးတွေပါလေဒီဝန်းခုကြီးဘယ်လိုပညာဖြစ်နေတာတော့လို့ဆိုတော့ နေရာစားရနေရာစားရထိရထိရသွား၆ပါးဒီပါး၆ခုကနေပြီးတော့ကောင်းဆုံးအမျိုးမျိုးသောအာယုန်လေးတိုက်ခိုက်ပေါ်လာပြီဆိုလို့ရှိရင်ဒီမှုစားမှုနောက်မှုစားမှုရှိမှုတူတွေရှိနေတော့ဖြစ်တာကတော့တတိမဲ့လို့ဖြစ်တာပါပဲ။ ချွတ်လို့စောပါမှုတွေဖြစ်တာကတော့ဒီကမဆိုင်ဆိုင်လို့ချွတ်လို့စောပါမှုတွေဖြစ်တာကတော့ရှေ့ဆောက်ကင်းနေပြီးတော့ပိဋကရုဏာကင်းနေတဲ့ပုဂ္ဂိုလ်တွေမှာဖြစ်တတ်ပါလားစိတ်ထဲဖြစ်တာကတော့တတိကင်းနေတဲ့ပုဂ္ဂိုလ်တွေဖြစ်တတ်ပါလားတချင်းဖြစ်နေတဲ့စိတ်ဒီရပစ္စည်းခိုးရတဲ့စိတ်စသည်ပါလားအဲဒီပါပဲ တရားရကြောက်တိုက်ဆံလို့ရှိရင်သူကပိုးပေါ်လာတတ်တယ်သူကတော့သာတုတုပေါ်လာပုံထောက်လို့ရှိရင်ဒီရှိမျိုးမပြတ်သေးလို့ဆိုတာပြပါတယ်ဒီဥပဒနာကတော့ဥပဒနာဉာဏ်နဲ့လက်ရမပေါ်သေးလို့အပြတ်မရှိနိုင်တဲ့အတွက်ဒီဥပဒနာအသိစိတ်ပေါ်ပေါ်လာတာပါပဲ။ ဒီတော့အချုပ်ပြောလို့ရှိရင်ဒီလိုဒုက္ခသမာဓိဒုက္ခဒီလိုဒုက္ခသူ့ရဲ့ပုံကိုယ်တွေမှာဆိုလို့ရှိရင်တော့အဲဒီအယုံဓာတ်တွေဟာဆင်းရဲတန်းတန်းလည်းဒီကရကဖြစ်တဲ့ဒီကရကလည်းဖြစ်ခဲ့မှာအလတ်ဆက်လို့ရှိတယ်ဒီလိုကလည်းလာတော့ဓမ္မဥပဒနာညာမညာဖြစ်သေးဘူးဆိုလို့ရှိရင်သူ့ကိုယ်ကိုယ်တော့ဖြစ်နေတာပါပဲ။ ဉာဏ်ကြိုးရခြံကြည့်ရကကိဋ္ဌရေကြီးသိစီဝေကတန်တရေကြီးတွေဖြစ်တယ်ဆိုတော့ဒီတော့ဉာဏ်ကြိုးရကအယုံတတ်ဒီဘာလို့ဖြစ်နေသလဲလို့ဆိုတော့ဆိုကြပါစို့ဒီဝိသတာလေးမြင်သွားတယ်တတိမထားဘူးဆိုလို့ရှိရင်တော့ ပြင်းပြင်းကြီးပေါ့လေလက်ရင်းမမှတ်လို့ရှိရင်သူ့ရဲ့မောဟဖြစ်သွားပြီမသိဘူးမသိဘူးဆိုလို့ရှိရင်ဒီမှာကိုလည်းဖြစ်သွားတာအဲဒီလိုမောဟဥရှိတဲ့အဝိဒ္ဓဖြစ်ခံရရတာမယုံတဲ့သဘောမယုံတဲ့သဘောအဲဒီကလွတ်တတ်ပါလို့ဖြစ်သွားတယ်စိတ်ကြီးပြတ်လွတ်သွားပြီအဲဒီတွေကထိုင်နေတဲ့စိတ်ကြီးကဖြစ်သွားပြီ ဒီကုန်းမြတ်လက်လက်ပါပါလေးဆိုလို့ရှိရင်လောဘစိတ်ကြီးတစ်ဖော်ဖြစ်သွားတယ်ဒီကုန်းကဆွဲအကောင်းတော့ကြက်တမတဲ့သဘောတရားလည်းပဲငန်းငန်းတဲ့ရှိတာပဲဒါစိတ်ကြီးစိတ်ကိဝစီရပေါ့ဒီညီမပိုင်ရှင်လေးကိုရောက်ရအောင်အတွက်ပေါ့လေတရားတော်မတရားတာထားပါလေ ရှားယူဖို့မတရားစိတ်တွေလည်းဖြစ်တာဖြစ်တည်နိုင်တာပေါ့ဘာလို့ဖြစ်ဖြစ်ရပြီးတာပဲဆိုပြီးတော့လေမတရားမှုတွေပြုလို့ရှိရင်လည်းကျุလို့စောကားမှုတွေဖြစ်တာသိရိုင်းသွားပြီဒီလိုတော့လေအခုလိုတတ်တဲ့တော်ဖြစ်တာဟာငကောကတတ်မှုမျိုးမကုန်သေးလို့ဖြစ်လာတာဆိုတော့လည်းပြပါတယ် တတိနဲ့ထုံးဆုံးမှုမရှိတော့ဒီဟာလေးကိုအပိုင်ရှိခြင်းနဲ့နောက်တရားတော်ရဲ့တရားတော်စားဖို့လေအပိုင်ရကိုကြိုးစားတယ်မတရားအဆုချင်းရှုလို့ကိုဖြစ်သွားပြီအဲ့ဒါရိုင်းရိုင်းနဲ့ခေါ်တာပါမှာမကြည်တော့ကြမုန်းကြနဲ့ကြုံပြီးဆိုလို့ရှိရင်တတိမရှိလို့မုန်းကြီးကိုဒေါသတယ် စိတ်ကျစိတ်ဆိုးမှုလေမုန်းတိတဲ့ဒေါသတွေဒီမခံနိုင်တာဒီခံနိုင်တာလေကိုယ်မလုပ်နိုင်တာလေကိုယ်ကျိုးမဆုံးတဲ့အရင်ကမခံနိုင်တာလေနောက်ပိုင်းရဲဆုပ်မှုတွေဖြစ်လာတာပဲအဲ့ဒါကရိုက်ရိုက်ပါဘူးဟွန်းဒီခါမျိုးမှာရှိမှပြီးတော့သဘောမှန်ကိုကြည့်ရမယ်ဆိုသဘောမှန်လည်းမသိတော့ သူ့ကိုဘုံဘုံမပြတ်သားတဲ့မိုင်မဲဖို့လည်းဖြစ်သွားတာပဲဒါဟာရိုက်စိုက်မှုစိတ်ရဲ့အရေးကြီးတယ်ဗျာဒီမှာလူတွေမှာအဲ့ဒါဖြစ်နေတော့ပါပဲဘုရားမြတ်စွာကတော့ဒီလိုအမျိုးတွေကျေဝိရံအတွက်ပါဠိရှိစဉ်ကာလတွေကိုအလေးချိန်ရှိပါတယ်အဲနောက်ဆုံးဘဝမှာအခုလို သုံးပြီးအားထုတ်နေတဲ့သတိကဘာဝနာတရားမျိုးဤလမ်းမှနေတွေ့ပြီးတော့ကိုယ်တိုင်ကိုယ်ရအားထုတ်တဲ့အခါမျိုးမှာပေါ့ဒီအရာအလာမျိုးကိလေသာတွေအကုန်လုံးရှင်းလိုက်တယ်အရင်ဆိုင်ကြီးဘာရှိအောင်အဲဒါမှဒန္တဆိုတာပေါ့ဒန္တဒါဖြစ်လာတယ်ချန္တဂုဏ်လိုကြီးတဲ့ချီးကျူးထိုက်တဲ့မြတ်စွာဘုရားအခုမြတ်စွာဘုရား ကိုယ်ကိုယ်ကကျင့်သုံးသွားတဲ့သီလနိုင်ရောကြီးပေါ့လေဒီကြီးဆောင်နိုင်ရောကြီးပါကိုယောဂီတွေရှောက်နေကြတာဝန်တာကြပါလေအဲဒီလိုကိုယ်ရည်နဲ့ပြည့်စုံတဲ့တန်တဒီရတ္တိရစတိရမှာပြိဋ္ဌာယီချင်းကိစ္စဝိတော်မူတဲ့ဗုဒ္ဓဟာတဲ့ဒီကိုယ်တိုင် အရင်ကြီးကောရှင်းသုံးလို့ရည်ကြီးပြီးပါရည်ကြီးစီရောက်ဤနာကောင်းလေဘောလေရှင်ကြီးမှလည်းသူဘောလေလက်တွေ့ရှင်းအောင်ကရုဏာရှိထားပြီးတော့ဒေသနာဉာဏ်တော်နဲ့တပိဋကဉာဏ်တော်ကြီးကဟောတာပါဘာဥကြည့်ချက်ရှိတော့ဓမ္မထာရတဲ့ မိမိတို့တွေအားလည်းပဲကိလေသာကြီးကြီးကင်းစင်ဖို့ရဲ့ညီကြီးစေဖို့ရာတဲ့ညီကြီးအောင်အဲ့တော့ကောင်းတယ်အဲ့လိုညီကြီးစေဖို့ရာညီကြီးစီဆောင်တရားတွေဟောတယ်ဟောတယ်ဆိုတော့အရှင်ကြီးကောင်းတရားဖြစ်ဖို့ရပါလိမ့်ညီကြီးစေဖို့ရာသတ္တဝါကြီးညီကြီးစေဖို့ရာအရှင်ကြီးကောင်းတရား ဖြစ်ဖို့ရာအတွက်ရှင်ဥစ္စာမှာလည်းမိမိကိုယ်တိုင်ကအခြေအနေကောင်းတဲ့ပုံမှန်ပြီးကိုယ်ရည်ပြည့်စုံကျိုးစားရတာသူရောက်ရည်ကျိုးစီခြင်းလို့ရှိရင်ကိုယ်ပိုင်မှာရည်ကျိုးစီလို့တဲ့ပုဂ္ဂိုလ်ကိုယ်ပိုင်ရည်ကျိုးရတာဟွန်းဒါတော့ သူများရင်ကြည့်အောင်ကိုယ်ကကိုယ်ရင်ရင်ကြည့်ရမှာဒါမှရင်ကြည့်သူတွေဖြစ်လာနိုင်ပါရဲ့ကိုယ်ကရင်ကြည့်သေးတဲ့သူများရင်ကြည့်အောင်ပြုလုပ်တယ်ဆိုတာပေါ့ဒီစိတ်တလုံးပိုင်းချမ်းသာစေဆိုတာပေါ့ဒီဒါမျိုးကဘယ်နည်းနဲ့မှမဖြစ်နိုင်ဘူးလူဝန်းသူကောင်ဖြစ်ဖို့ရာအတွက်တဘာဝကျတဲ့ရှင်ကြီးမှမနှံကြဘူးဆိုလို့ရှိရင်လည်းရည်ကြည့်တဲ့ပုဂ္ဂိုလ်တွေဖြစ်လာမှာမဟုတ်ဘူး အဲလိုရည်သွေးတဲ့ပြည့်စုံတဲ့ဗုဒ္ဓလောကမှာပေါ်ပေါက်လာတော့ဘုန်းကြီးတို့တွေဟာဘုဒ္ဓလမ်းစဉ်ကိုလိုက်လို့ထိုက်တဲ့ကြောင့်ဒီကြည့်ရှိတာပါဒါလောက်လေးနဲ့ပဲဘုရားရဲ့ကုံတော်ဟာဒါလောက်အနှစ်သာရနဲ့ပြည့်စုံလဲဆိုတော့ကြည့်ပေါ့ဘုရားကောင်းမှသာသမီကောင်းဖြစ်နိုင်တယ် သာသမီကောင်းလူကကောင်းရမယ်ဒါမှသာသမီကောင်းဖြစ်ဆရာကောင်းမှတပည့်ကောင်းဖြစ်နိုင်တယ်တပည့်ကောင်းအောင်ဆရာကကောင်းရမယ်ဒါမှတပည့်ကောင်းဖြစ်နိုင်တယ်ဆိုရဲဒီကမှာဆိုရုပ်တော့ကမှရှိပါလားသစ္စာဆရာလည်းအဓိဆိုင်ပါရိုးရိုးလောကမှာဆရာတွေကတော့ဘုရားလိုပဲတဏှာရှင်းရှင်းပေါ့လေ ရှိရှိစီဖို့ရဆိုတာပေါ့လေဒါမှပါကျင်မပါမှာပါဆက်တော်ရတော့ဓမ္မထာယရည်ရှိစီဖို့ရဒီကံကြီးကိဝိစီရဖို့ရရိုးရိုးလေးလည်းအမှန်ကောင်းလာတယ်တရားကသူတရားထုတ်ကြတဲ့ပုဂ္ဂိုလ်တွေခြံကကိစ္စလလပတိမျောဘူး။နည်းနည်းမှမမျောဘူး။သူရဲ့ရိုသေသေးအကျိုးစု ခံယူလို့လည်းမဟုတ်ဘူးနာမည်ကြီးကျယ်လို့လည်းမဟုတ်ဘူးအဲ့ဒါကြီးဘာမှမဟုတ်ဘူးတကယ်ရှိရှိပါလေရင်းကြီးဖြစ်စေချင်တာဒါပဲဒီရေးချုပ်ကဘယ်လောက်ကောင်းလဲအဲ့ဒီရေးချက်နဲ့ဟောတော့အတိတရားတွေရပြီဆိုလို့ရှိရင်အတိတရားတွေတော့ရှင်တရားသွားတဲ့အခါမှာအထုတ်ကြည့်လို့ ယတုကျင့်သုံးမှုနဲ့အကျိုးရတာပေါ်လေခွင့်ရဖြစ်သွားတယ်သူတတိပဒဘာဝနာတရားပေါ့ရှိမှတ်တဲ့အခါမှာသီလရောသမာဓိရောပညာရောသိက္ခာ၃ရပ်ပါပါတယ်နောက်ကြမှာတရားပါပေါ်လေပြောပြပါမယ်ဒီနေ့ဒီဟာတွေပါသွားတော့ရှင်းလို့ဆောက်ကားမှုပဲဘုသူစာကြီးကြီးသွားတာဒီနေ့မှတူပြီးတော့လက်တွေ့ရှင်းသုံးပြီဆိုလို့ရှိရင် ကုမုတ်ကြီးစီသွားတဲ့စီကျသွားတဲ့အကျိုးရကခွင့်ကြဆင်းလာတာအောက်ဆက်ပြီးတော့သုံးမျိုးရှိမှနေလို့ရှိရင်ရှိအောင်မှစိတ်ကလေးစိုက်ကြတဲ့အခါစိတ်ကြီးဟာစိုက်ရှင်းနေတာပဲစိတ်သုံးမျိုးနဲ့အကျိုးရကခွင့်ကြဆင်းနေတာပဲနောက်ဝဒနာကြောင့်နိုင်ငံရေးရှိသွားပြီဆိုလို့ရှိရင်ဒီရသိက္ခာတတိကျင့်သုံးမှုနဲ့ ကိလေသာမျိုးတွေပြတ်သွားတဲ့အကျိုးပေါ်လေဒါရရပါမှာကိုရဟောထားတာအဲ့လိုရသော်ရတဲ့သူဟောနေတာပဲဒါလို့သောခါသောခါတော့ဘဂဝတာထံဟောတယ်လက်တော်ပြကွယ်ဟောထားတဲ့တရားဟာတကယ်ယုံကြည်ပြီးတော့ကိုယ်လုံးစိတ်ဓာတ်သုံးပါလို့ရှိကြလို့တဲ့ပုဂ္ဂိုလ်ဟာဒီလိုကြည့်ပြီးတော့ ရိုးရိုးအထုတ်ပြီးဆိုလို့ရှိရင်အထုတ်မှုရဲ့အကျိုးရလဝင်ကြဖြစ်မှာတဲ့အဲဒီကကြားလို့ရှိရင်တရားရဲ့ခုံကြီးတွေလည်းအလိုလိုသိလာမှာပါပဲအဲဒါနောက်နောက်လေးတွေကြားမှတရားတော်ရဲ့သွားခါတာရှင်မိမှသိပြီးတော့လက်တွေ့ရှင်သုံးရင်ရှင်သုံးမှုရဲ့အကျိုးရလဝင်ကြဖြစ်ပုံလေးတွေဆက်လက်ပြောပါမယ်ဒီနေ့တော့တဏှာကြီးသွားတော့ တန်နဲ့ပဲရက်ချဝေလို့